နှစ်ခရစ်နှစ်2023ခုနှစ်ဇွန်လ30ရက်နေ့တောက်ကြနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္นานကနေပြီးတော့ဩရိယရေယာပိုင်း342တင်340နှစ်ပိုင်းပုတ်ချနေတယ်ဒီသဘောတရားရေအပိုင်းကဘာလဲဆိုတော့၃ချကျင်လာရပ်တံပိုင်း53အဋ္ဌိပစ္စယပိုင်းနဲ့ ဒါလေးလေ့လာကြမယ်နော်ဒီယတိပစ္စည်းလေ့လာတဲ့အခါကျတော့ဘုန်းကြီးတို့အရှင်ဘတ်ကပြောခဲ့တဲ့အထိပစ္စည်းလေးတွေပြန်ကြည့်မယ်နော်အထိပစ္စည်းလေးတွေပါဠိတော်တွေနဲ့နိုင်ရှင်ကြည့်ဓမ္မပုံနာလည်းတော့ပေါ့အထိပစ္စည်းဆိုတာဗာလဲဘုမှာတော့အဲ့ဒါအရင် ကိုစိတ်ထဲမှာနားလည်ထားမယ်အထိပစ္စည်းဆိုတာကအကြောင်းပစ္စည်းတရား အကျိုးပစ္စုပန်တရားဒီနှစ်ခုလုံးဟာပစ္စုပန်ခိုက်တာဥပတိပင်နဲ့ထင်ထင်ရှားရှိနေကြောင်းပစ္စည်းကလည်းပစ္စုပန်ခိုက်ဥပတိပင်တို့ပစ္စုပန်ခိုက်မှာထင်ရှားရှိနေအကျိုးပစ္စည်းတရားလည်းဥပတိပင်ဆိုပစ္စုပန်ခိုက်မှာထင်ရှားရှိနေအဲလို ဒီကြောင့်ပစ္စည်းတရားထင်ရှားရှိနေရမယ်အကျိုးပစ္စည်းတရားလည်းထင်ရှားခြင်းအဲ့လိုထင်ရှားရှိနေတဲ့အခိုက်အတန့်မှာပဲအကျိုးပစ္စည်းအကျိုးပစ္စည်းတရားအထောက်အကူပြုတဲ့ပစ္စည်းမျိုးဒါအထည်ပစ္စည်းပေါ့ရှိပြီးသားကိုကျေစုပြုရှိနေပြီးသားတရားကိုကျေစုပြုတော့ဒါကြောင့်မို့သူကတော့ဖြစ်စေတာထောက်လောက်တာမဖြစ်နိုင်ဘူးထောက်ပံ့ပေးတဲ့သဘောမျိုးတိုင်းမျိုးပြောပါမယ်ဒါပေမဲ့ချိုးနေရာတွေမှာကျတော့ ဖြစ်စေတာထုတ်လုပ်တာလည်းရှိပါဘုန်းကြီးတို့ရင်ပတ်ကဒီအတ္တိပစ္စည်းနဲ့ပတ်သက်ပြီးတော့အပိုင်းလေးတွေကဏ္ဍလေးတွေခွဲပြောရင်အတ္တိပစ္စည်းနဲ့ပတ်သက်ပါဠိလေးပြမယ်ပါဠိအတ္တိပစ္စည်းနဲ့ပတ်သက်ပြီးကြည်လိုက်တော့ပရမဇုံဘာတွေ့ရလဲအတ္တိပစ္စည်းမှာစတ္တရောခန္ဓာအရူပိနောအညမညံအတ္တိပစ္စည်းနာပစ္စည်းောဒါလေးတွေ့ပြီဒါဘာပြောရလဲဆိုတော့ ဒါဇာတတိပိုင်းပေါ့နော်ဒါဇာတိတတိပိုင်းကဘယ်တိအောင်သွားမလဲဆိုတော့အဲ့ဒီကနေပြီးဆက်တော်ခန္ဓာအရူပိနောအညာမညာအတ္တိပစ္စေနပစ္စေယောပြီးတော့ဆက်ကြည့်မယ်ဆက်တော်မဟာဗုဒ္ဓအညာမညာအတ္တိပစ္စေနပစ္စေယောပြီးတော့အောက်ကနေကနေနာမရူပအညာမညာအတ္တိပစ္စေနပစ္စေယောပြီးတော့ကကြတော့စိတ်ဓာစေတသိကဓမ္မ စိတ်တသမုဋ္ဌာနာနာရူပနာအတ္တိပစ္စေနာပစ္စယောမဟာဗုဒ္ဓဥပါဒရူပနာအတ္တိပစ္စေနာပစ္စယောဒီတိုင်အောင်သာသတ္တိလို့မှတ်ထားနော်ဒီထဲမှာပါတာတော့အတ္တိကတော့သူကပါဠိတော်မှာဟောဒီဟိုပညာဝါဒတို့ဘာလို့ကြည်လဲအတ္တိက၅မျိုးရှိတော့အတ္တိ၅မျိုးရှိသာသတ္တိဒါက သာဇာတတိရှိမယ်ပုရိဇာတတိရှိမယ်သာဇာတအဋ္ဌိပုရိဇာတအဋ္ဌိပိဇာဇာတအဋ္ဌိရူပအာဟာရအဋ္ဌိရူပဇီဝိတ္တိအဋ္ဌိဆိုအဋ္ဌိ၅မျိုးရှိတော့အခုခုနပါဠိလေးပေါ့နော်ပါဠိအစကနေစပြီးစတရောခန္ဓာအရိဝိနောအညာမြအဋ္ဌိပစ္စေနာပစ္စယောအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ပဲတိအောင်သွားမလဲဆိုတော့မဟာဗုဒ္ဓဥပါဒာဒုပါဏံ အဲဒီကနေပြီးတော့ဘာဥပါဒတုအာတိပစ္စယဒါဝသာသာတတိဒီလိုမှတ်ထားမလို့ကိုယ်ဆောင်တဲ့ကိုမှတ်တာဒီဓမ္မပါဠိတော်တွေကတော်တော်များများရနေကြတော့အဲ့လိုနောက်တစ်ခုသွားအောင်မယ်နော်နောက်တစ်ခုကြတော့သက္ကာယနံသက္ကုညနာဓာတုယသက္ကာယနံခဏရမယ်သက္ကုညနာဓာတုယတန်တံပိရကနိသဓမ္မနာဓာတပုတ်သက္ကုညနာဓာတုယတန်တံပိရကနိသဓမ္မနာဓာကျောပစ္စယုပ္ပ အတ္တိပိစိဏပိစောအဲ့ဒီကနေအောက်သွားတိုင်းသောတိုင်းနာဂာနိုင်နာဇေဝိုင်းနာကာယယနာအဲ့ဒီတောင်သွားဒါကြတော့ပုရိဇာတတ္တိပုရိဇာတတ္တိကလည်းဝဋ္ထုသကုတုသောတာဝတ္ထုကာနာဝတ္ထုဇေဝဝတ္ထုကာယဝတ္ထုပေါ့အဲဒါကြောင့်သူ့ကိုဝဋ္ထုပုရိဇာတတ္တိလို့လို့မှတ်ထားအဲ့ဒီသကိုင်းနာသောတိုင်းနာဂာနိုင်နာဇေဝိုင်းနာကာယယနာဒါ ကာယနာကာယကာယယရဏခဏယကာယဝိညာဏဓာတုယတန်တမိရကနိစ္စဓမ္မနာအတ္တိပစ္စေနာပစ္စယောဒါကဝုထုပုရိသတတတိစကုတုသောတာဝုတုကာနာဝုတုစေဝဝုတုကာယဝုတုဒီဝုတုတရားတွေကကျိုးဖြစ်တဲ့အတွက်ဝုထုပုရိသတတတိလို့ပြီးတော့မှတ်ထားတော့နောက်အောက်ဆက်ကြည့်မယ်ပါဠိလေးအောက်ပါဠိလေးဆက်ကြည့်တော့ရူပါယရဏ သက္ခုညာနာရောဒုယတံသံမြေရကနေစာဓမ္မနာအတ္တိပစ္စေနာပစ္စောရူပယနာခဏယသက္ခုညာနာဓာတုယတံသံမြေရကနေစာဓမ္မနာဒါတော့အကျိုးပစ္စုပန်တယ်အတ္တိပစ္စေနာပစ္စယောအောက်ကပါဠိလေးတွေခက်ဆင်ဆင်ကြောခြုံပြောမယ်နော်ရူပယနာတတ္တာယရဏံခန္ဓာယရဏံရတ္တာယရဏံဖုဋ္ဌပါယရဏံ အဲ့ဒီတိုင်အောင်ကတော့ရူပါယုံကရူပါရူပါယနာ ရူပါယုံပဲရူပါယုံတတယုံကာဏဝရတယုံဖုတဘာယုံအာယုံတွေပဲဒီအာယုံတွေကလည်းကြိုတင်ပြီးဖြစ်တဲ့အတွက်အာရမဏပုရိဇာတတိကြိုတင်ဖြစ်ပြီးတော့ထင်ရှားရှိနေတဲ့တရားတွေဖြစ်တဲ့အတွက်အာရမဏပုရိဇာတတိဒီလိုလေကိုယ်ပါလေးနဲ့ကိုမှတ်ထားမယ်အဲ့ဒါပဲဒီအောင်သွားလဲရူပါယနာတတယနာကာဏယနာရတယနာဖုတဘာယနာ ဒါဝီထီလေးတွေကြည်ရင်တော့ပိုရှင်းတော့လူပိုင်းတော့အောင်မှာတန်တမ်းမိတို့ကနေလူပိုင်းနာတရခန္ဓာရတဘုဒ္ဓပိုင်းတော့မနောဓာတုယတန်တမ်းမိတို့ကနေစာဓမ္မနာလူပိုင်းတရခန္ဓာရတယုံဘုဒ္ဓဘာယအာယုံပြုပြီးတော့ပထမစကုံညသောတောင်းညစေခန္ဓာဝညတေစေဝဝညကာယဝညစေဖြစ်မယ်ပြီးတော့ပါလာလေမနော မနောတမ္ပတိဆိုင်တွေတို့ပြစ္ဆရာဥစ္စာဆိုကြမနောတပေါ့ ကြံတဲ့စိတ်တဲ့ကြမနောဝိညာဏဓာတ်လို့ခေါ်တယ်။အနောဓာတ်ကြတော့တမ္ပတိဆိုင်တွေကြရူပံတတော်ကနာရတံမိပြုဖြစ်တော့ကြံတဲ့စိတ်တဲ့ကြတော့သူကဘယ်သွားမိပြုလဲဟရိယဝတ္ထုယုတ်ကိုမိပြုဖြစ်တယ်ကြံတဲ့စိတ်တွေ။အဲဒီကြောင့်ဒီမှာခွဲသွား။အဲတော့ဒီမှာတော့ဝုဒ္ဓပုရိသတတ္တိအာရမဏပုရိသတတ္တိ အဲ့ဒီနောက်ဆုံးပိုင်းကယန္တုပနေတာယဆိုတာဒါကတော့ခုနဝိရိယက6ပါးရှိတာပေါ့ဒီဘက်ကသကုတုသက္ခိုင်းနဲ့သကုတုပြီးသွားပြီသောတာယနာသောတာဝတုကာနိုင်နာကာနာဝတုစေဝိုင်းနာစေဝဝတုကာယနာကာယဝတုဒါပြီးသွားပြီးသွားတော့ဉာဏ်နဲ့ဟရိယဝတုဉာဏ်နေဟရိယဝတုတွေဘုရားကဒီမှာတော့ယန္တုပနေတာယအဲ့ဒီရူပံဆိုတာကဒီနေရာမှာဟရိယဝတုယူကြတယ်ပေါ့ဗျာ ယတရာဝတ္ထုမိပြီးတော့ဉာဏ်နဲ့စိတ်တရားဖြစ်တယ်ဒီလိုမှတ်ထားအောင်အဲတော့ရှိတာကတော့အဋ္ဌပစ္စည်းဟာသာဇာတ္တိသာဇာတအဋ္ဌိပုရိဇာတအဋ္ဌိပုရိဇာတကကြာဒီမှာဒီထဲမှာ နှစ်မျိုးခွဲတာဘုဒ္ဓပုရိဇာတရှိမယ်အာရမဏပုရိဇာနှစ်ခုလုံးပြောင်းပေါင်းပြောင်းတော့ဒါပုရိဇာတထိကြည့်ရပါပဲဒီတော့ပိဇာ ဇာတတိဥရပစ္ဆဇာတအထိရှိမယ်ရူပအာရထိရှိမယ်ရူပစီဝိတဏီအထိရှိမယ်၅မျိုးဒါမျိုးဒီပစ္စယနေရတာကြတော့ခွန်ကြီးတို့ဒါဇာတတိနဲ့ပုရိဇာတတိဒီနှမျိုးပဲဟောထားတယ်ပညာဝါဒကြအပြည့်စုံဟောတယ်ဒါလေးနားလေပေါ့ပေါ့ဒါကြောင့်မို့ဒီနေရာလေးတွေကြည်ခက်ချင်းချင်းပဲတွေ့ရအောင်ပညာဝါဒမှာရောပြီးလေ့လာမှပိုပြည့်စုံ ဒီမှာသူ့ပိုင်းနေတဲ့တဘုံတို့ရင်ဘက်ကပြောခဲ့တာကဘယ်တိအောင်ပြီးသွားပြီလဲဆိုတော့သာဇတ္တိ၅မျိုးရှိတယ်ပါဠိတော်မှာပထမဆုံးအစပြန်ကြည့်မယ်နော်ပထမစတ္တရောခန္ဓာအရူပိနောအင်ယမြအတ္တိပစ္စေနာပြီးတော့ဒါရင်ဘက်ကပြောပြီးသွားပြီနာခန္ဓာ၄ပါးချင်းချင်းအတ္တိပစ္စေနာပစ္စယောအတ္တိပစ္စယတတ္တိပိကျေစုပြုတယ်ဒီမှာတော့ခြုံတာတော့ဘုန်းကြီးတို့ ပညာဝါဒကြာကြတော့တိတိကျကျသွားတယ်ပေါ့နံခဏလေးပါဆိုတာကကုသိုလ်ပဲဖြစ်ပြအကုသိုလ်ပဲဖြစ်နှစ်မျိုးရှိတာကုသိုလ်နံခဏလေးပါရှိတာအကုသိုလ်နံခဏလေးပါရှိတယ်ကုသိုလ်တရားတွေကုသိုလ်ကုသိုလ်ချင်းချင်းကျေစုပြုတယ်ကုသိုလ်ဖြစ်ပြီးတော့ကုသနာမှာကုသိုလ်စိတ်က20တပါးကျစေတက38ပါးဒါစေတသိက်ဖွဲ့အခဏဖွဲ့ပေါ့နော် ဝိညာဉ်ခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအဲ့ဓာတွေကိုမှဒီမှာကကြဘယ်လိုဟောထားလဲဆတ္တရောခန္ဓာအရိပိနောအဲ့ဒီကုသိုလ်နံခန္ဓာချင်းညာနံခန္ဓာတစ်ပါးနံခန္ဓာသုံးပါးနံခန္ဓာသုံးပါးနံခန္ဓာတစ်ပါးပေါ့နံခန္ဓာတစ်ပါးနံခန္ဓာတစ်ပါးအဲ့လိုချင်းချင်းနော်ထင်ရှားရှိကြပေါ့ရှေ့ကနံခန္ဓာတစ်ပါးရှိမြနောက်ကနံခန္ဓာသုံးပါးပေါ့ဒါတွေက ဥပထေဝေနပိစုပ္ပခိုက်တော့မှထင်ရှားရှိပြီးနေရမယ်အဲ့ဒီလိုထင်ရှားရှိနေမှအတ္တိပစ္စယတတ္တိကျေစုပြုတယ်ဒါကကုသိုလ်ဘက်မှာလည်းဒီတိုင်းအကုသိုလ်ဘက်မှာလည်းဒီတိုင်းပဲကိုအကုသိုလ်စိတ်တွေဖြစ်နေအကုသိုလ်လုံးလုံးလုံးနေတော့အကုသိုလ်စိတ်တွေဖြစ်မှာပဲအကုသိုလ်တွေလည်းနာမခန္ဓာဘယ်နာခန္ဓာ၄ပါးရတာအဲ့ဒီလိုဘုရားကခွဲဟောတာဒါလည်းပြီးခဲ့ပြီသတ္တရောမာဟုရာအဉ္ဇမညာအထိပစ္စေနာပစ္စယောမဟာဘုတ်၄ပါး ဒီထဲမှာတော့ချင်းချင်းပဲအဲပညာဝါဒကြတော့တိတိကျကျခွဲဟောသွားတယ်ဒါကဘုန်းကြီးတို့အလုတ်ပိုင်းနဲ့တော်တော်လေးကိုက်နေတယ်ဒါကြကိုကတေချာလေးလာထိုင်ကောင်းတော့ရသော်ပြင်ကမ္မထန်တွေရွေးကြပြီဆိုဘုန်းကြီးတို့ကကာနုပဒနာတတိပဒ14မျိုးရှိတော့ရှိတဲ့ထက်မှာရသော်ပြင်ဆရာတော်ဘုရားကြီးတွေကသူတို့ရဲ့ကျင့်ဒီတွေရွေးတဲ့အခါမှာ တချို့ကတက္ကမတန်ကစာအထုတ်တယ်ဒါကိုသင်ပေးတော့ချို့ဆရာတို့ရအနာဘာနာအထုတ်တယ်ဒီလိုသင်ပေးဝိပဿနာပိုင်းကျတော့ဘယ်ကမ္မထမဲ့စာအထုတ်တော့ဝိပဿနာပိုင်းကျရုပ်တဘာဝနာမ်တဘာဝမြင်အောင်ကြည့်ရအောင်ရုပ်ဆိုရုပ်တဘာဝမြင်အောင်ကြည့်နာမ်ဆိုနာမ်တဘာဝမြင်အောင်ကြည့်ရုပ်28ပါးလို့မြင်ဖို့ခက်တယ်အဲလိုမဟာဘုတ်၄ပါးတာကြီး၄ပါးမြင်လွယ်တော့ဇံရတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် တာမဝိပဿနာဒါရရှုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဓာတ်ကြီးလေးပါမြင်လွယ်လို့ဓာတ်ကြီးလေးပါစရှုကြတော့အဲဒါကြောင့်မဟာဗုဒ္ဓဥပါဒတုပါဏအဲမဟာဗုဒ္ဓသတ္တရောမဟာဗုဒ္ဓအညမညာအတ္တိပိစေနာပိစယောသာဇာတ္တိငါသာဇာတပစ္စည်းမှလည်းတွေ့ခဲ့မယ်အညမညာနေတရားဒါကိုသာဇာတ္တိလို့လည်းခေါ်တယ်နော်အတူပါဖြစ်ဖြစ်ကျေစုပြုတယ်ချင်းချင်းထင်ရှားရှိပြီးတော့ကျေစုပြုတယ်မဟာဗုဒ္ဓလေးနော်ဘုန်းကြီးတို့ဒီ ဟိုဓာကမ္မတာမှတ်ပြီးဆိုလို့ရှိရင်ယုံ28ပါးများသောအားဖြင့်ဓာကမ္မတာရွေးကြတဲ့ပေါ်ယုံ28ပါးလို့ပဲမြင်လိုက်မှာဓာတ်ကြီး၄ပါးပဲမြင်တော့ဝိပဿနာရှုရင်ဒီဓာတ်ကြီး၄ပါးထင်ရှားတာပြီးမှဉာဏ်နဲ့ရုပ်တွေမြင်အောင်ရှုရဓာတ်ကြီး၄ပါးတပါးကိုရှုနေဉာဏ်နဲ့သုံးပါးကအတူတူကဖြစ်ပြီးထင်ရှားရှိပြီးကျေစုပြုနေကိုကဘာယောဒဝမ်းပိုက်မှာပဲရှုရှု ဈဉ္ညာလျှောက်တာပဲရှုရှုဓာတ်တဘာဝတစ်ခုသိနေဉာဏ်နဲ့သုံးပါးကအတူတူဖြစ်ပြီးကျေစုပြီးသိတာဒါပေမဲ့အထူးလိုက်ရှာစရာမလိုဘူးရှားနေတော့ဓာတ်ဘောတဘာဝတွေကမတွေ့ရနဲ့ပျောက်သွားတတ်တမာရီအကောင်းလိုက်သူကသူမြင်သွားနိုင်တယ်အဲ့လိုမျိုးကဖို့ကောင်းဟောဒါဗာတတ်ပဲညာတတ်ပဲစီစစ်နေနော်ရှားပွေးနေနော်ရှိတဲ့ခိုင် ပေါ်တဲ့ခိုက်တာနေလွတ်သွားတယ်အဲ့လိုမျိုးမရှားခဲ့ခြင်းပေါ့ ဥမာညာဈေးညာ၆တက်ဆိုညာလန်းနဲ့ဘယ်လန်းနဲ့မှမြေကြီးနဲ့ခြေထောက်လေးထိသွားရင်ဒီတော့ပြီတွန်းကန်တဲ့သဘောလေးတစ်ခုတော့ခြေလန်းခြေတလန်းမှာတစ်ချက်တော့ပြီးတော့ပြီတမာရီအားကောင်းလာရင်အများကြီးမြင်တွေ့ပြောချင်တာတော့ဒီမှာတော့ဓာတ်သဘောတဘာဝတွေကတခုကြည့်ကျန်တဲ့ဓာတ်တွေကအတူတွဲဖြစ်နေတဲ့အတွက်အချင်းချင်းမိပြုဖြစ်နေတယ်သူတို့ကဖြစ်နေတယ်ထင်ရှားရှိပြီးကျေစုပြုတ်နေတဲ့အတွက်သိနိုင်တယ် ဒါလည်းဘုန်းကြီးတို့ရှင်ဘကပြောခဲ့ပြီအောက်ကနေကနေနာမရူပအញ្ញမညာအတ္တိပစ္စေနာပစ္စယောဒီဟာတွေကအတူတူဖြစ်တဲ့အတွက်သာဇာတ္တိအနေနဲ့လည်းရတာပဲသာဇာတမျိုးနွယ်တွေပေါ့အောက်ကနေကနေကြတော့ဒီမှာတိတံပြောသွားတာခန္ဓာ၅ပါးရှိတဲ့ပဋိသန္ဓေခန္ဓာ၅ပါးလို့ရတဲ့ဘုံတွေကိုပြောတာအဲ့ဒီခန္ဓာ၅ပါးလို့ရှိတဲ့ဘုံနဲ့ကာမ၁၇ဘုံ ရူပအသိဉာဏ်ကြွယ်တဲ့ရူပ15ပုံပေါ့အဲဒီပိစောကလည်း25ပုံခေါ်တယ်အဲ့ဒါခန္ဓာ5ပါးဒီအသိဉာဏ်မပါဘူးနော်အသိဉာဏ်ကရုပ်ရဲ့ရှိတယ်အဲ့ဒီပိစောကခန္ဓာ5ပါးလုံးရှိတဲ့ပုံကိုပိစောကတော့ပုံခေါ်တယ်အဲ့ဒီဘုံကရှိတဲ့ပုဂ္ဂိုလ်ကပရိသန်နေတည်တဲ့ခိုက်တန်လေးမှာပရိသန်နေစိတ်နဲ့ပရိသန်နေစိတ်ဖြစ်ရင်စေတသိက်ဖြစ်ဒါကြောင့်ပရိသန်နေဝိထီကြည်ရတယ်နော် ဘောဓိကသေသွားဘုန်းကြီးတို့ဒီဘက်ဘဝမှာရောက်လာရောက်တာတပြိုင်နဲ့ရုပ်တရားအတူတူပါလာတယ်ကာမဇာယုတ်တွေပေါ့ဝိတုတတကကလတုကာယတတကလတုဘာဝတတကလကလစီပေါင်းစီကရုပ်ပေါင်းကာမဇာယုတ်30တာပါတော့အဲ့ဒီတည်းမှာစိတ်ဆိုတာမိယာဝိတုယုတ်ရှိမှဖြစ်တယ်ဆိုတော့ဉာဏ်ကမ္မဇာယုတ်တွေမိပြီးဖြစ်လို့မြောက်အဲ့ဒီမှာအဓိကဟရိယဝိတုယုတ် ဒီမှာဩက္ကဏိကရိနာမရူပနံဆိုစိတ်စေတသိက်ပြောတာပဋိသန္ဓေစိတ်စေတသိက်ရူပံကဟရိယဝုထုယောကိုပြောတာအဲ့ဒီပဋိသန္ဓေစိတ်နဲ့ဟရိယဝုထုလေးယောလေးအချင်းချင်းအဋ္ဌိပိစီပိစီပဋိသန္ဓေစိတ်ကလည်းထင်ရှားဥပ္ပတိပိယပဲထင်ရှားရှိနေရမယ်အရိယဝုထုယောတွေကလည်းဥပ္ပတိယပဲဥပ္ပတိပိယပဲထင်ရှားရှိနေအဲ့ဒီလိုပဋိသန္ဓေစိတ်နဲ့အရိယဝုထုယော အရိယဝတ္ထုယုံနဲ့ပဋိသန္ဓေစိတ်ဒီလိုထင်ရှားရှိတဲ့ခိုက်တာမှာယေရှုပြုနေတဲ့အတ္တိပစ္စေနာပစ္စယောဒါခေါ်ဟောတာပဲဒါနဲ့ပတ်သက်ဘုန်းကြီးတို့ပဋ္ဌာန်းဟောပဋိစ္စသမုပ္ပါလည်းနည်းနည်းလေးညှိပြခဲ့တယ်လေဒါဆိုရင်ဘုန်းကြီးတို့ပဋိစ္စသမုပ္ပါပါကြပဋိစ္စသမုပ္ပါမှာကြပါလေဝိညာဏပစ္စယနာမရူပဝိညာဉ်ကြောင့်နာရုပ်ဖြစ်တယ်ဒီလိုဟောတာတကယ်တော့ကျတော့အဲ့ဒါတွေအတုတူဖြစ်အတုတူဖြစ်နေဒီမှာကြည့်လိုက်အောက်ကနေကလေးနာမရူပ ပရိသန္တိခဏမှာနာနဲ့ယောကအတူတူဖြစ်ကျေစုပြုထင်ရှားရှိဒီလိုကဖြစ်နော်ရှေ့နောက်ဆိုဒီတဲ့ကြာရရှေ့နောက်လို့ဖြစ်နေနော်ဝိညာဉ်ရှေ့နာယောကနောက်ဒီလိုဖြစ်အဲ့လိုမဟုတ်ဘူးနော်ဒါမှဒါအဲ့ဒီမှာမဟာဗရဏသုတ်ထောက်ပြီးတော့ဘုန်းကြီးတခါပြန်ပြောခဲ့ဘူးမဟာဗရဏသုတ်ကြာတိနေရာမှာရှေ့နောက်တခါလည်းပြန်ဟောသွားပြီနာမရူပပစ္စယဝိညာဏဟောပရိစ္ဆသမုပ္ပါကြဒါဝအရာများတော့ ဟောဒီလောက်ပဲသိကြတာအဲ့တော့ဘုန်းကြီးတို့ကအခုလိုသင်ထားတဲ့အခါကျဒီတဲ့ပို့ပြီးကြဲကြဲပြန့်ပြန့်သိတာနော်အဲ့ဒါလည်းမှတ်ထားဒါဝိညာဉ်နဲ့နာယောကဝိညာဉ်ရှင်းနာမနာယောကနောက်ဒီလိုသိမှတ်တာခုနကဝိထိကြည်လိုက်ရှင်းတယ်ဒီအောက်ကနေကလေးနာမရူပကြည်လိုက်နေရှင်းတာဒီနာယောနဲ့နာနာဆိုတာစိတ်စိတ်တေကိုပြောပရိဒါနေစိတ်စိတ်တေဝိညာဉ်ဆိုတာပရိဒါနေစိတ်တေနော်ပရိဒါနေစိတ်စိတ်တေနဲ့ ဝိရိတန်นี่စိတ်ဖြစ်ရင်နောက်ကစေတသိက်နာကဖြစ်ပြီးသားပဲနာနဲ့စိတ်စိတ်နဲ့စေတသိက်ကအတူတူဖြစ်တာစိတ်ကအရင်ဖြစ်နာကနောက်ဖြစ်စေတသိက်ကနောက်ဖြစ်ဒီလိုမဟုတ်ဘူးနော်စိတ်ကအရင်ဖြစ်ပြီးနောက်ကဟရိယဝုဒ္ဓယောကနောက်ဖြစ်ဒီလိုလည်းမဟုတ်ဘူးပြိဿသမောပါဒီနေရာမှာအတူတူဖြစ်တယ်လို့မှတ်တာအတူတူဖြစ်ပြီးတော့ယေရှုပြုတာဒါကြောင့်မို့အောက်ကဏိကနေနာမရူပံ ပရိသန်နေစိတ်စေတသိက်နဲ့အရိယဝတ္ထုယုတ်သူတို့ကအတူတူကဖြစ်ပြီးတော့ဟိုဘက်ကလည်းထင်ရှားခြင်းဒီဘက်ကလည်းထင်ရှားခြင်းထင်ရှားရှိပြီးတော့အထိပစ္စယတတ္တိပြေကျေစုပြုတယ်ဒါလေးမှတ်ထားနော်အဲကြောင့်ပြိဿသုံးဘောပါကြည့်တဲ့အခါမှာအဲခုနကကိုယ်ကဒါလေးတွေရထားမယ်ဆိုရင်တော့ဟောဝိညာဉ်အကြောင်းနာယောဂအကျိုးဒီလိုပဲထင်ပါတယ်အဲ့ဒါအကြောင်းကျိုးအဲ့ဒီနည်းနဲ့ဆက်ဆက်တော့ဒီနေရာမှာအတူတူကဖြစ်ပြီးဆက်ဆက် ဣဒံနေစိတ်ဖြစ်ရင်စေတသိက်ဖြစ်အဲစိတ်စေတသိက်နဲ့သူဟရိယဝတ္ထုယုတ်တွေလည်းတန့်ဖြစ်လာကမ္မဇာယုတ်တွေလည်းတန့်ဖြစ်လာတော့ဒီမှာတော့ဒီစိတ်စေတသိက်တွေဝတ္ထုယုတ်ကိုမိပြီးဖြစ်မှဒါစိတ်ကစေတသိက်ကဖြစ်လို့ရတယ်ဝတ္ထုယုတ်မရှိရင်တော့မဖြစ်ဘူးနော်ဒါလေးမှတ်တော့ဒီတော့ဒါကပြန်ပြန်နာနာမှတ်တာပေါ့နော်ဒီတိုင်းသိမှမတာဝိညာဏပိစနာမရူပနာမရူပဖြစ်စရာဝိညာဏမာဗရဏတော့မှအဲ့တိုင်းဟောသွားတယ် တင်တဲ့ကြိုးပေါ့ဗျာဒါဘုန်းကြီးဩဒါဒီနေရာခုနပြောရှင်းတော့ဖြစ်နေတာမဟုတ်ဘူးလူလူကဖြစ်တာဒါနားလေသဘောပေါက်အဲဒီတိုင်အောင်လဲဘုန်းကြီးတော့ပြီးသွားပြီပေါ့ဗျာဒီနေ့ဗာပြောရမလဲဆိုစိတ်တစေတသိကဓမ္မစိတ်တသမုဋ္ဌာနာရူပနာအဋ္ဌိပစ္စေနာပစ္စယောဒီသွားချောင်းနော်ဒီမှာကြတော့လေခေါ်ထားတဲ့တရားကကျင့်နေကြတယ်ပေါ့နော် ကျင်းနေတယ်ဆိုတော့အဲပညာဝရပါဠိတော်တွေပါတွေကြည်လိုက်မှပုံရှင်းတော့နော်ပါဠိတော်ကြတော့ကုသိုလ်ပိုင်းအကုသိုလ်ပိုင်းကုသိုလ်ကြောင့်မလဲအပေါ်ကအကုသိုလ်ပိုင်းရှိတယ်နော်ဒါအကုသိုလ်ပိုင်းအပေါ်မှာကုသိုလ်ပိုင်းကြည်လိုက်ဒီမှာကုသိုလ်ကုသိုလ်ကုသိုလ်မှာလည်းဒီမှာကုသိုလ်မှာလည်းကုသိုလ်ပြုရင်းနဲ့ကုသိုလ်စိတ်တရားရုပ်တွေထုတ်လုပ်တာပေါ့ ကုသိုလ်ဘုန်းကြီးတို့ခုဓမ္မစာပေတွေသင်နေကြတယ်လေ့လာနေကြတယ်ဘုန်းကြီးကသင်ပေးနေတယ်ပို့ချပေးနေတယ်နော်ကုသိုလ်ကိုယ်တဏ္ဍမှာကုသိုလ်တွေဖြစ်နေတာကုသိုလ်တွေကြောင့်ကုသိုလ်စေစားရုပ်တွေဟောအတန်တွေထွက်နေတယ်ဒါမျိုးတွေကုသိုလ်စေစားရုပ်တွေဖြစ်နေကုသလခန္ဓာကုသိုလ်ကြောင့်ကုသိုလ်စေစားရုပ်တွေဖြစ်တာ ကုသလခန္ဓာစိတ်ဓာတ်ဗုဒ္ဓတို့ပါအဲ့ဒီကြတော့ရှင်းရှင်းလင်းလင်းဟောသွားတယ်နော်ဘုန်းကြီးတို့ဒီမှာじゃစိတ်ဓာတ်စေတသိက်ကဒီမှာစိတ်ဓာတ်ဗုဒ္ဓတို့ပါအတ္တိပြည့်စင်တာဒီလိုပဲတာမဟောသွားဒီစိတ်စေတသိက်တွေက နောက်ကကုသိုလ်စေစားရုပ်တွေကိုဖြစ်စေတယ်ဘိုးလာတဲ့ခိုက်တံတော့ဘိုးမြင်လာတော့နော်ပရိသန္တိတည်တဲ့ခိုက်တံမှာတော့သူကကြတော့ဝိဘတ်စိတ်စေပရိသန္တိပြီးတော့ဘဝင်ပေါ့ဘဝင်ဒီမှာဖြစ်တဲ့ အခိုက်အတန့်မှလည်းဒီစိတ်စားရုပ်တွေထုတ်လောက်တာဒါမြင်သာတာပြောရတော့အဲကိုယ်တဏ္ဍမှာအကုသိုလ်စိတ်တွေဖြစ်နေပြီးတော့အကုသိုလ်စိတ်တွေကြောင့်အကုသိုလ်အတန်တွေအကုသိုလ်စိတ်စားရုပ်တွေဖြစ်တာပဲဒီအောက်မှာနည်းနည်းလေးဒါမှဒီပါဠိလေးပေါ်တင်ခြင်းအောက်မှာဒါဒီမှာရအဲ့ဒီလိုပြောနော်အကုသလောဒီအောက်ကကြောင့်အကုသလောဓမ္မအကုသလောဓမ္မတာအကုသလောဓမ္မပြာဝိဒတာဓမ္မတာဒီမှာအကုသလခန္ဓာစိတ်တသမုဋ္ဌာနာရူပနံ အကုသိုလခန္ဓာဒါပဲအကုသိုလ်တရားတွေကြောင့်အကုသိုလ်စိတ်ဒဇာယုတ်တွေဖြစ်စေတယ်အကုသိုလ်စိတ်စေတသိက်ကလည်းထင်ရှားရှိတာပဲဒီစိတ်စေတသိက်ကြောင့်ဒီစိတ်စာယုတ်တွေထုတ်လာဖြစ်စေတာပဲအကုသိုလ်စိတ်စေတသိက်တွေအကုသိုလ်စေတစာယုတ်တွေကိုအကုသိုလ်ကြောင့်ဖြစ်တဲ့စေတစာယုတ်တွေကိုဖြစ်စေတဲ့ထောက်လုပ်တဲ့အတူတူပဲကုသဏမကုသိုလ်စိတ်တွေဖြစ်နေကုသိုလ်စိတ်တွေကြောင့်တော့ကုသိုလ်စေတစာယုတ်တွေထုတ်လုပ်တဲ့ဖြစ်စေတယ် ဒါမျိုးမျိုးအဲ့ဒီလိုဆိုလို့ရှိရင်ဘုန်းကြီးတို့ကစိုးစောကတော့ဘုန်းကြီးဒီမှတ်စုလေးပြန်ကြည့်လိုက်မှတ်စုလေးစနာလေးမှာဗာပြောခဲ့လေထကရာဖွင့်လေးပြန်ကြည့်ခြင်းလို့မှတ်စုထားမှာစနာလေးမှာじゃထကရာဗာပြောသွားလေဆိုတော့ထကရာဖွင့်ဆိုခြင်းစာပိုင်းလေးလေးနော် ပေါ်နာလေးတက်လာအပေါ်နာလေးမှာပေါ့နော်ပစ္စယတွေအဲ့ဒီထက်ပိုင်းနော်အဲ့ဒီအဲ့ဒီမှာထော်ရာဖွင့်ဆိုချက်နော်ထော်ရာကြပစ္စုပန်တဘာဝအနေနဲ့ထင်ရှားစီတရားကိုထောက်ကူပြုတဲ့တရားတတ္တိတုအတ္တိပစ္စည်းပေါ့နော်အထောက်ကူပြုတဲ့အနေနဲ့သူကဖြစ်စေတာထုတ်လို့တာမဟုတ်ဘူးဒီလိုပြောတော့နော်ဒီမှာကအပေါ်မှာပစ္စယမှာနှမျိုးရှိရပါပုရိသဒသာသဒဇဏကတတ္တိဆိုဖြစ်စေတာထုတ်လို့တာ ဥပဓမ္မကတတ္တိဆိုဖြစ်စေတာမဟုတ်အထောက်ကူပေးတာဒါမျိုးအဲတော့ဒီမှာထေရကဒီအာတိပစ္စည်းအနေနဲ့ပြစ္ဆုတ်သွားထင်ရှားချက်တရားကိုအထောက်ကူပြုတဲ့တရားဒီတတ္တိထူပေါ့နော်ထောက်ကူပြုတယ်သူကအဲ့တော့အကြောင်းတရားလည်းထင်ရှားရှိတယ်အကျိုးတရားလည်းထင်ရှားဒီလိုထင်ရှားရှိမှာအထောက်ကူပြုတယ်ဆိုပြီးတော့ဒီလိုပြောတယ်နော်တကယ်တော့ညာတိပစ္စည်းက အထောက်ကူပြုတာတွေမဟုတ်ထုတ်လုပ်လဲထုတ်လုပ်တယ်ဒါလေးလည်းပြောရင်နောက်ပိုင်းမှာဘုန်းကြီးဒီမတ်စုကိုရေးထားရှိပါနော်လောလောဆယ်လည်းဒီတိုင်းမှနားထောင်တော့ကြဒီမတ်စုတွေဘုန်းကြီးတို့ပြန်ပြောနော်အဲတော့ခုနကဒီပါဠိလေးကြည်လိုက်တခါကျဒါကြတော့အထောက်ကူပြုတာမဟုတ်ဘူးဗျစိတ်ဓာစေတသိကဓမ္မစိတ်ဓာသမုဋ္ဌာနာရူပနာကုသနာမှာကုသိုလ်စိတ်တွေဖြစ်နောက်ကကုသိုလ်စေတစာယုတ်တွေဖြစ်မှာ ကုသနာမှာအကုသိုလ်စိတ်တွေဖြစ်နေအကုသိုလ်စေတစာယုတ်ဒါက ဖြစ်စေတာဒါရဖြစ်စေတာထောက်လောက်တာလို့ခေါ်ဒါကြောင့်မို့ဒီပါဠိတော်လေးကြည့်ရင်စိတ်စိတ်ဓာစေတသိကဓမ္မစိတ်စေတသိက်တရားတို့သည်စိတ်ဓာသမုဋ္ဌာနာနံရှေးကအကုကုသိုလ်စိတ်ဆိုနောက်ကကုသိုလ်စိတ်စားရုံပေါ့ရှေးကအကုသိုလ်စိတ်စေတသိက်နောက်ကအကုသိုလ်စိတ်စားရုံကိုထုတ်ဖြစ်စေတဲ့ထုတ်လုပ်တယ်လို့ထင်တယ်ဟုတ်ဒီတော့စိတ်ဟာရုပ်ကို ထုတ်လောက်တာရှိတယ်မထုတ်လောက်တာရှိတယ်ဖြစ်စေတာရှိတယ်မဖြစ်စေတာရှိပေါ့တရားယုတ်ကို မဖြစ်စေတဲ့ယုတ်ဖြစ်စေတဲ့ယုတ်ဆိုဒီလိုခွဲလို့ရတယ်ဘုန်းကြီးတို့ဒါကြတော့ဟိုယုတ်ပန်းကိုလည်းနည်းလေ့လာထားမှာစေစားယုတ်တွေကိုစေဖြစ်စေတတ်တဲ့ယုတ်စိတ်တွေရှိတယ်စေစားယုတ်ကိုမဖြစ်စေတတ်တဲ့စိတ်တွေရှိတယ်ဘိဗဇဝဉ္ဇဉ်10တော့အရူပဝတ်၄ခုယာနာတို့သုတိပေါ့ မြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်ထိသိစိတ်ဒါတွေကြဘာယုံစိတ်စားယုံလို့မဖြစ်စေနိုင်။ဘာဖြစ်လို့သူကသူမြင်တာနဲ့ကြားတာနဲ့အာယုံနဲ့ကိုယ်ရဲ့မျက်စိပေါ့ပေါင်းစုံတိုက်ဆိုင်များတိုင်းတိုင်းဒီစိတ်တွေဖြစ်သွားစိတ်စားယုံတွေထုတ်လို့ဆရာဖြစ်စဉ်ဖြစ်စဉ်အကြောင်းအာရိဘဝလေးခုအာရိဘဝလေးခုဆိုအာရိဘဘဝနန္တရားရဲ့ဖြစ်တဲ့ယုံမဖြစ်စဉ်ဘူး ယန္နာတို့သုတိယန္နာများကြပရိဒီမာစံပြီးနောက်ထပ်ဖြစ်စရာအကြောင်းရှိဘူးသူယောဂမဖြစ်စေဘူးကြံတဲ့စိတ်တွေကြတော့ဒီစိတ်စာယုတ်တွေကိုဖြစ်စေနိုင်တာနော်အဲအခုအဲ့ဒီကြံတဲ့စိတ်ဟာတွေကဘာလဲသကုဏကကုသိုလ်စိတ်စေတသိက်တွေရှိမယ်အကုသိုလ်စိတ်စေတသိက်တွေရှိမယ်ကုသိုလ်စိတ်စေတသိက်ကကုသိုလ်ယုတ်စေစားယုတ်တွေထုတ်လို့မအကုသိုလ်စေတရားအကုသိုလ်စေစားယုတ်တွေဝိဘက်တာကတာတွေလည်းရှိသေးတယ်နော် အဲ့မှာကြည်လိုက်ပါနော်ရုပ်ကိုဖြစ်စေတတ်တဲ့စိတ်တွေက စိတ်ဖြစ်တာနဲ့တပြိုင်နက်ခုနကုသိုလ်စေတစာယုတ်တွေကုသိုလ်စေဖြစ်တာနဲ့နော်ကုသိုလ်စေတစာယုတ်တွေဖြစ်တာအခုဘုန်းကြီးတန်နေကိုကပြောချင်တဲ့စေချင်တယ်ပြောလိုက်တော့ဒီမှာစေတစာတတ္တယုတ်တွေထွက်လာတာအကုသိုလ်စိတ်လက်ဒီတဲမှာအကုသိုလ်စိတ်တွေဖြစ်လာရင်ပြန်တဲ့နောက်ကအကုစေတစာယုတ်တွေဖြစ်မှာဒါကြောင့်မို့ထေရဆရာပြောထားတာဒီအဋ္ဌိပစ္စည်းဟာ ဥပထမကတတ္တိသူကအထောက်ကူပဲပြုတာပဲမဖြစ်စေတော့မထောက်တော့ဘူးဆိုတဲ့အကိုပြောတော့ဒါရေပုံရဒီပါဠိလိုပြောရင်ဒါခုနကပထမဘုန်းကြီးထေရရှင်းပြခြင်းအဲ့ဒါပြောသူရေပုံရဆိုတာရေပုံရဆိုတာဒါကြီးပုံနေတတ်မှမယ်လို့ဆိုလို့နော်ပထမဆိုတာအထေပြန်လေးအဲ့ဒါကိုပြန်ရှင်းဒီမတ်စီနောက်တွေ့လေဒီပါဠိလေးထောက်ပြီးတော့အဲ့ဒီမှာကျထေရကအဋ္ဌပစ္စည်းဆိုတာကသူက ထောက်ပံ့ပေးတဲ့ဟာပဲထုတ်လုပ်တဲ့ဖြစ်စေရတဲ့တတ္တိမရှိဘူးလို့ဒီလိုပြောတာမဟုတ်ဘူးเนาะတကယ်တမ်းကျတော့ဒီပါဠိလေးကြည်လိုက်လို့ချင်းတချို့နေရာတွေမှာ ဖြစ်စေတတ်တဲ့ထုတ်လုပ်တတ်တယ်ဒီလိုလည်းမှတ်ထားအဲနောက်တစ်ခုနောက်တစ်ပိုင်းသွားမယ်စိတ်ဓာတ်စေတိကဓမ္မစိတ်ဓာတ်သမုဒ္ဒနာရူပနံနာတာပြီးသွားရင်နော်အဒီပစ္စေနာပစ္စယောနောက်တစ်ခုသွားမယ်မဟာဗုဒ္ဓဥပါဒရူပနံအဒီပစ္စေနာပစ္စယော မာဘုတ်၄ပါးဥပါဒာယုတ်တွေကိုဖြစ်စေတဲ့အဋ္ဌိပစ္စေနာပစ္စယောမာဘုတ်၄ပါးဥပါဒာယုတ်ဖြစ်စေမာတော့၄ပါးမိပြီးပြီးတော့မှဒီဒီဥပါဒာယုတ်တွေ၄ပါးဖြစ်တော့သူတို့ကြည့်တယ်မဖြစ်နိုင်မဖြစ်နိုင်ဥမာမာဘုတ်၄ပါးတော့ဒါသိပြီးသားပဲဥပါဒာယုတ်တွေဆိုဉာဏ်နဲ့ယုတ်တွေပေါ့ မြင်တာထင်ရှားပြောရင်သကုပ္ပတာရောသောတာပ္ပတာရောခန္ဓာပ္ပတာရောစေဝပ္ပတာရောကာယပ္ပတာရောကာယပ္ပတာရောဥမာမြင်နေမြင်နေမှတ်တယ်ပေါ့ဥမာမြင်နေမြင်နေမှတ်တဲ့အခါကိုယ်မျက်စိမှာစိတ်ကရောက်နေတယ်ဆိုရင်ဒီမှာမြင်နေမြင်နေမျက်စိကိုကြည့်ပြီးတော့ဘုန်းကြီးယောဂီကြည့်ပြီးတော့မြင်နေမြင်နေမှတ်ကြည့်မျက်စိအကြည့်ရောဘယ်တွေ့ပါဘာတွေ့လဲမျက်စိမှာပူရာဣရာတောက်နာတင်တာပဲသွားဓာတ်ကြီးတွေပါပဲ ဒီစကုပ္ပတာယုံတွေကဓာတ်ကြီးလေးပါးပေါ်မှာမိပြုဖြစ်နေအဲ့ဒါမျိုးအကြောင်းမာဘုတ်လေးပါးဥပါဒယုံတွေမှာမာဘုတ်လေးပါးလည်းထင်ရှားရှိနေတယ်ဒီဥပါဒယုံစီစကုကြည်တာလည်းထင်ရှားရှိနေအဲ့ဒီလိုပစ္စုပန်ခိုက်တာဥပါတိပေကထင်ရှားရှိတဲ့ခိုက်တာမှာအတ္တိပစ္စယတတ္တိကျေစုပြုတယ်အဲ့ဒီမှာလည်းခွဲဟောတာလည်းနော်မာဘုတ်လေးပါးနဲ့စေတစာယုံမာဘုတ်လေးပါးလည်းကမ္မစာယုံဒီလိုပါဠိတော်တွေကြခွဲဟော ဒီအောက်ထဲမှာနောက်တော့တွေးလိုက်မယ်သူကဒီထဲမှာကြတော့ဗလာလေးပါမလဲဆိုတော့ဘာဘူးတော့စေတသမုဒ္ဒနာဒီပါဏဖြာကြောဖြာကြတာပါပါမှာဒီမှာဒီအောင်နော်ဒီမှာမဟာဗုဒ္ဓကတ္တရာရူပနာဥပါဒရူပနာဒီမှာသွားလိုက်အောင်လာလိုက်နော်အဲမဟာဗုဒ္ဓစေတသမုဒ္ဒနာရူပနာဒီနာလေးတစ်ခုပေါ့မဟာဗုဒ္ဓလေးပါးနေစေတသာယုတ်တွေကို အဲခြေစုပြုမယ်ကတ္တတာရူပနာဥပါဒာရူပနာဒီမှာဆက်ကြည့်လိုက်မဟာဘူရာဥပါဒာရူပနာကတ္တတာရူပနာကတ္တတာရူပဆိုကံစားကံစားယုတ်တွေပြောတယ်မဟာဘုံ၄ပါးကိုမိပြုပြီးတော့စေစားယုတ်တွေဖြစ်တယ်မဟာဘုံ၄ပါးကိုမိပြုပြီးတော့ကံစားယုတ်တွေဖြစ်တယ်အဲတော့အဲ့ဒါကြတော့ထင်ရှားရှိတဲ့ခိုက်တာမှာကျေစုပြုတဲ့အတွက်အဋ္ဌိပစ္စည်းနာပစ္စယောအဲ့ကြတော့ပို့ပြီးတော့ခွဲပြီးရှင်းရှင်းလင်းလင်းဟောတယ်ပေါ့ဗျာ ုံတို့ပြည့်စရနေတယ်ဘုန်းကြီးတို့ပြည့်စရနေတာရရိုးရိုးပဲကျင်းချင်းမဟောတာမာဟုရာဥပါဒတုပါဏဥပါဒတုပါဒုပါဏဥပါဏကစေစားယုတ်တွေလည်းရှိတယ်ကာမစားယုတ်တွေလည်းရှိတာအဲ့လိုဟိုကျတော့ခွဲပြီးဟောအဲ့ဒီလောက်ထိဘုန်းကြီးတို့မြင်ကြည့်ထားနားလည်ထားဒါတွေကတော့ဘယ်လိုဖြစ်လဲဆိုတော့အတူတူကဖြစ်တာမာဘုဖြစ်တာနဲ့ဥပါဒယုတ်တွေဖြစ်တာ မာရောဖြစ်တာနဲ့စေတစာယုတ်ဆိုတဲ့နော်ဥပါဒာယုတ်ပြန်မှာမာဘောဖြစ်တာနဲ့ကမ္မဇာယုတ်ဆိုတဲ့ဥပါဒာယုတ်တွေဖြစ်တယ်အတုတုပဖြစ်တာနော်ဒါကြောင့်မို့ဒီတိုင်အောင်ဘုန်းကြီးတို့ခုနကပြောခဲ့တဲ့သာသာတ္တိဆရောခန္ဓာအရူပိနောအညံမြအတိပစ္စေနာပစ္စယောအဲ့ဒီကနေမာဘူတာဥပါဒာတုပနာ အတိပစ္စေနာပစ္စယောကိုယ့်ကိုမတာနော်အဲ့ဒါကဘာလဲသာသာတ္တိပေါင်းလိုက်ရင်သာသာတ္တိ ဒီဒါဒီတစ်ပိုင်းဟာသာသတ္တိကိုရည်ရွယ်တယ်အဲ့ဒါပြီးသွားပြီအဲ့ဒီတန်နောက်တစ်ခုအောက်ဆက်ကြည့်မယ်စက္ခာယနံဒါကြတော့အာယနာအနေနဲ့လည်းပြောလို့ရပါစက္ခာယနာသောဒိုင်းနာကာနိုင်နာစေဝိုင်းနာကာယနာဥပိုင်းနာတတိုင်းနာကာနိုင်နာရတိုင်းနာပုတ္တပိုင်းနာအာယနာအနေနဲ့လည်းပြောလို့ရဒါပေမဲ့ခုနလိုဒီဒီအာယနာပိုင်းအနေနဲ့じゃပုရိသတာပေါ့ ပုရိဇာတအနေနဲ့ပြောတယ်ဒီအာယနာပုရိဇာတမှာလည်းနှစ်ပိုင်းခွဲတော့ပုရိဇာတတိရှိတယ်ဘုဒ္ဓပုရိဇာတရှိမယ်အာရမဏပုရိဇာတရှိတယ်ပေါ့ဝုဒ္ဓပုရိဇာတသကုတုသောတာဝုဒ္ဓခန္ဓာဝုဒ္ဓစေဝဝုဒ္ဓကာယဝုဒ္ဓဝုဒ္ဓပုရိဇာတတိရူပိုင်နာတတ္တိုင်းနာဂန္ဓာိုင်နာရတ္တိုင်းနာဘုဒ္ဓပိုင်ဒါအာယုံ၅ပါးပေါ့ဒါကြအာရမဏပုရိဇာတတိပေါ့ဒီသက္ခာယနာတို့ ဝိရုယ6ပါးတို့အာယုံ9ပါးတို့ပြိုပြီးဖြစ်နေပြိုပြီးဖြစ်နေပြီးမှနောက်ကဝิญဉ်စိတ်တို့ကျေစုပြုအဲ့မှာတစ်ခုချင်းပြောမယ်သက္ခာယရဏံခဏယမယ်ဒါကအကြောင်းတရားသက္ကိုဝိညာဏဓာတုယတံတံပြုတ်ကအနိစ္စဓမ္မနာဓာချုပ်တရားပေါ့သက္ခာယရဏဆိုရလေဒီပစ္စုပန်အနေနဲ့ထင်ရှားရှိနေတယ် နောက်ကရှုပ်ကုန်ခြင်းစိတ်ကလည်းပြစ္ဆုတ်ပါအနေနဲ့ထင်ရှားရှိပြီးတော့နေတဲ့အတွက်အဲ့ဒီလိုပြစ္ဆုတ်ကပ္ပံခိုက်တာမှာထင်ရှားရှိပြီးတော့အဋ္ဌိပစ္စယတတ္တိဖြင့်ခြေစုပြုတယ်အဲ့တော့ဒီရှုပ်ကုန်ခြင်းစိတ်မဖြစ်ခင်နဲ့ဒီစကုတ္တရာယောဂကြိုပြီးဖြစ်နေကြိုဖြစ်တဲ့နေရာမှာတတိထားဖို့လိုပါလေဘုန်းကြီးတို့မျက်စိအကြည့်ရုပ်လေးကရှိနေမှမြင်သိစိတ်ကဖြစ်တယ် မျက်စိကြည်ယုတ်လေးပျက်စီးသွားရင်မြင်သိစိတ်ကမဖြစ်ဘူးနားကြည်ယုတ်ဒီနားကြည်ယုတ်ပေါ့နားကောင်းနေမှအတန်ကြားတယ်နားမကောင်းရင်အတန်မကြားတော့နှာခေါင်းကြည်ယုတ်ပေါ့နားစီးနေမှနားချီနေမှခုခေတ်ယောဂဆိုပြီးတစ်မျိုးပေါ့အဲ့လိုမျိုးဝင်နေဘာနဲ့မှမရတော့ဒါဆိုလည်းအနန္တစိတ်ကမဖြစ်တော့ဟိုအနံ့မရသူဒီယောဂဆိုကြစားတော့လည်းရတာမရှိဘူးအမျိုးတွေဖြစ်တော့ရှာကွဲနေမှရှာဖူးပေါက်နေမှ အဲ့ဒီလိုပရှာပတာရာကိုပြတ်သွားရင်လည်းစာတိစေကမဖြစ်ဘူးသိဖို့မလွယ်ကိုကြည်ရုပ်တွေပျက်စီးတိုင်းလည်းကာယဝိညာဉ်စေမဖြစ်ဘူးပေါ့ဟုတ်အဲ့တော့ဒီသက္ခုသက္ကာယနာသက္ကုထုသောတာယနာသောတာဝုထုဂာဏယနာဂာဏဝုထုစေဝယနာစေဝဝုထုကာယနာကာယဝုထုဒီဝုထုရုပ်တွေကစောစီရတဲ့ကြိုဖြစ်နေဒီမြင်သိစိတ်တွေမဖြစ်ခင်ကခုနဝုထီဇာလေးနဲ့ကြည့်မယ်နော်ဝုထီဇာလေးကြည့်ဟောဒီမှာကြည့်လိုက် မြင်သိစိတ်ဒီမြင်သိစိတ်ဟာဘုရားနေစာပြသူမတိုင်ခင်ပေါ့ဘုန်းကြီးတို့ဒီကိုယ့်ရဲ့မျက်စိကြည်ယုံနဲ့ရှေ့ကဘုန်းကြီးဘုန်းကြီးကိုကြည့်နေကြတယ်ဆိုရင်ကိုယ့်မျက်စိကြည်ယုံကလည်းကောင်းတယ်ရှေ့ကဘုန်းကြီးဆိုတဲ့ယူပါယုံဆင်းအာယုံညာလည်းရှိနေဖြစ်နေတဲ့အခါကျဒီခါကျတက်မြင်တာမဟုတ်ဘူးနော်ဝီဒီသဘောရအာယုံကထင်ရှားနေတိတဝင်တစ်ချက်လောက်ပဲဖြစ်တယ်အာယုံကမထင်ရှားဘူးအတိတဝင်နေချိန်မောများစွာဖြစ်တယ် ပြီးတော့ဒီအာယုံလှုပ်ရှားတာငြိမ်သက်တဲ့စိတ်တွေပေါ့ပဝင်စိတ်တွေဒီတော့ဝင်တစ်ချိန်ဖြစ်မယ်ပြီးတော့ကညာဒီပဝင်ပြတ်ချင်လာတော့လှုပ်ရှားမယ်လှုပ်ရှားပြီးပြတ်သွားပြီးတော့ပြင်စရဝဆံဖြစ်တယ်နော်ဒီမှာပြင်စရဝဆံပြင်စရဝဆံဆိုတာကတော့စာဝေယဒီအတိပ္ပတံပြောရင်အာယုံ၅ပါးကိုဆင်ញင်တယ်ဒီလိုပြောကြတယ်။ဒါမဲ့ဒီတကယ်တမ်းတိတိကျပြောရင်ခြေကပဝင်စိတ်တွေကငြိမ်သက်တဲ့စိတ်တွေ နောက်ကပိဇဝိညာဉ်တာမဏေတာနေတဲ့နာဒါရီကလှုပ်ရှားတဲ့စိတ်ပိဇဝိညာဉ်ရဲ့သဘောကမလှုပ်ထားတဲ့ငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကိုပြောင်းပေးလိုက်ဒါဆိုပို့ပြီးတော့နားလေသဘောပေါက်အဲ့ဒါကိုပိစရဝိဇ္ဇခေါ်တယ်အဲပိစဝိညာဉ်မဖြစ်ခင်သကုဉ္ဉ္သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ကာယသကုဉ္ဉ္စိတ်မဖြစ်ခင်ရှေ့မှာလေးခုတော့စိတ်တခဏလေးချက်လောက်ကြိုဖြစ်နေတယ် ဣဒဝင်ဘုံကဇလနာဘုံကိုပိစီရာပိစရာဝဆံလေးခုလောက်ချိုးဖြစ်ဒါကြောင့်ပုရိသာတလို့ခေါ်တယ်တိဒဝင်မှာဥပတိပင်ဘုံကဇလနာမှာလည်းဥပတိပင်ဘုံကိုပိစရာမှာလည်းဥပတိပင်ပိစရာဝဆံဥပတိပင်ခဏငယ်အပြင်၄၃၄ဆက်နိခဏငယ်၁၂ချက်ချိုးဖြစ်နေဒါကြောင့်ပုရိသာတခေါ်တယ် စကုပ္ပတာယောကလည်းရှေးအကျိုးဖြစ်နေစကုပ္ပတာရောတို့ကလည်းကျိုးဖြစ်နေတယ်ကျိုးဖြစ်တာဘယ်လောက်ကျိုးဖြစ်လဲစေတကနာ၄ချက်ကျိုးဖြစ်တယ်ခဏကားပြ12ချက်ကျိုးဖြစ်တယ်ပြီးမှစကုညင်စိတ်ဆိုဖြစ်တယ်ဒါကြောင့်မို့သူ့ကိုဝဋ္ထုပုရိသတာလို့ခေါ်တယ်သောတာဝိညာဉ်စိတ်ကလည်းဝဋ္ထုပုရိသတာပဲကိုယ့်ရဲ့နာကြည်ယုတ်လေးနဲ့အတန်ရုပ်တို့ပေါင်းစုံတိုက်ဆိုင်မိလာတဲ့ကာမဒီတဝဘုံဝါစနာဘုံကုပ္ပိစရာ ဒေသရဝဆံစေတကနာ၄ချက်ခဏငယ်၁၂ချက်ကြိုးဖြစ်တယ်။ဒါကြောင့်ကြိုးဖြစ်တဲ့အတွက်ဒီမှာလဲဝိရိပုရိဇာတာပေါ့ထင်ရှားရှိနေထင်ရှားရှိတဲ့ခိုက်တာပဲကျေလူဒီကြိုးဖြစ်ပေမဲ့လို့ဒီသကုတုယောက မပြတ်ရှိသေးဘူးနော်ဘုံဝင်ဒီရူပါယုံနဲ့သကုပ္ပာယုံတိုက်ဆိုင်မှုဟာယုတ်တတံက16ချက်ဖြစ်တော့16ချက်ဒီ16ချက်ဒါထင်ရှားရှိခံပြီးပြစ္ဆုတ်ပါခိုက်တာပါ ပစ္စုပန်ခိုက်တာမှာပဲကျေစုပြုတာဟုတ်တရားထေပစ္စည်းအဲ့ဒီလိုထင်ရှားမရှိတော့ဘူးဆိုပျောက်ပျက်သွားကျေစုမပြုတော့အဲ့လိုမှသောတာဝိညာဉ်စိတ်လည်းဒီတိုင်းပဲနော် သောတာဝိညာဉ်စိတ်မှလည်းသူ့ရဲ့သောတာဝိညာဉ်စိတ်မဖြစ်ခင်မှာသောတာဝတ္ထုယောဂကြိုးဖြစ်နေတယ်ဒါကြောင့်ပုရိသတာဝတ္ထုစိတ်တက္ကနာ၄ချက်ခဏငယ်၁၁၁၂ချက်သောတာဝိညာဉ်စိတ်ခန္ဓာဝိညာဉ်စိတ်အနန္တိစိတ် ကိုယ်ကနှာခေါင်းကြည်ရောဆုံးစီရတဲ့ကြိုဖြစ်နေဘယ်နှချက်ကြိုဖြစ်တိတဝင်ကုန်ကသနာပုဂ္ဂိုလ်ပိစနာပြစ္ဆောင်းစိတ္တကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်နေဇေဝဝိညာဉ်စီစာတိစီကိုရှာအကြည်ယုတ်လေးကစောစီရကြိုဖြစ်နေစေတကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်နေကာယဝိညာဉ်စီကိုရကိုအကြည်ယုတ်နော်ဒီခန္ဓာကိုယ်ကြီးကြိုဖြစ်နေခဏငယ်၁၂ချက်စေတကနာ လေးချက်ကြိုးဖြစ်နေတဲ့အတွက်ဒါကိုဝုထုဝုရိဇာတတတ္ထိလို့ခေါ်တယ်။အဲလိုကြိုးပြီးတော့အတူတကွဖြစ်ပြီးကျေစုပြုတဲ့အတွက်ဝုထုဝုရိဇာတတတ္ထိနေနဲ့ကျေစုပြုပြီးတော့ဒီမြင်သေးစေကြားသေးစေအနံသေးစေစားသေးစေထွေထိသိစိတ်တွေဖြစ်ပေါ်လာတယ်ခုနပါဠိလေးပြန်ကြည့်မယ်နော်ဒါကြောင့်ပါဠိတော်ကပါလေသက္ကိုင်းနံ ဘကမိုးရင်ပါဠိတော့ပစ္စယနေပြီကကြည့်ပြီနော်ပစ္စယနေသာကြပါဟောလေသက္ကာယနာသက္ကုဉာဏဒါရိယတန်တံပြေကနေယဓမ္မနာအတ္တိပစ္စေနာပစ္စယောဒီလိုမှမယ်နော်သက္ကုဉာဏ်စိတ်ဖြစ်ဖို့ဆိုတာသက္ကုထုယုတ်ကိုမိဖြူမိပြုဖြစ်သက္ကုထုယုတ်ကစေတကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်နေအဲကြောင့်ဒါတွေကိုသက္ကာယနာသောတာယနာကာနာယနာစေဝယနာကာယနာဒါကြိုဖြစ်နေခဏငယ် 12ချက်စေတနာ၄ချက်ကြိုဖြစ်တယ်ပြီးမှဝိညာဉ်စိတ်တွေဖြစ်လာဒါကြောင့်မို့ဒါတွေကိုဝုထုပုရိသတာတတ္ထိအနေနဲ့ဝုရိပုရိသတာအဋ္ဌိအနေနဲ့ကျေစုပြုတယ်မှတ်တော်လဲအောက်ဆက်ကြည့်လိုက်ပါအောက်ဆက်ကြည့်တော့ရူပယနံသက္ကုညနာဓာတုယတန်တံပြေတကနိစ္စဓမ္မနာအဋ္ဌိပစ္စေနာပစ္စယောခုန စကုညင်စိတ်လေးဟာစကုတ္တရုပ်ကိုအမိပြုပြီးဖြစ်တယ်လို့ယူပါယုံကိုလည်းအမိပြုပြီးတော့ဒီစကုညင်စိတ်လေးဖြစ်တာနော်စကုရုပ်ထုစကုမျက်စိကြည်ရုပ်လေးဖြစ်အောင်လည်းဒီစကုညင်စိတ်ကဖြစ်တာမဟုတ်ဘူးမျက်စိဝิญဉ်တော့ရှိပါရဲ့ကိုယ်ကမျက်စိကြည်တတ်တော့ကောင်းပါရဲ့ရှိကမြင်စရာအာယုံမရှိဘူးဆိုပဲဖြစ်လိမ့်နားတော့ကောင်းပါရဲ့ကြားစရာအာယုံမရှိဘူးဘုံရတမပြောင်းနဲ့ရက်နေမယ်ဆိုပဲကြားလိုက်မယ် ဒီအတန်အာယုံလည်းရှိရအနတ်အာယုံလည်းရှိနော်စားစရာအာယုံလည်းရှိရမယ်တွေ့ထိအာယုံလည်းရှိရအဲ့ဒီအာယုံတွေကလည်းစေတခဏပတ္တချက်လောက်ကြိုးပြီးစေကကြိုးဖြစ်နေတာဒီသကုပ္ပဒါကနဲ့ရူပါယုံပေါင်းစုံတိုက်ဆံမိလာတဲ့အခါကျဒီတော့ဘုံကားစလာဘုံကုပ်ပြပြစနာခုနတိုင်းစေတခဏ၄ချက်ရူပါယုံနဲ့သကုပ္ပဒါကရူပါယုံမြူပြီးမိပြုပြီးသကုဉ္ဉ္စေဖြစ်တဲ့အခါရူပါယုံက စေတကနာ၄ချက်ခဏငယ်၁၂ချက်ကြိုးဖြစ်နေသောတာဝဉ္ဇဉ်စိတ်တတ္တာယုံလေးကိုမိပြသောတာဝဉ္ဇဉ်စိတ်ဖြစ်တဲ့ကလည်းဒီတိုင်းသူကစေတကနာ၄ချက်ခဏငယ်၁၂ချက်ကြိုးဖြစ်ပြီးကျေစုပြုခန္ဓာဝဉ္ဇဉ်စိတ်အနန္တိစိတ်ခန္ဓာယုံပေါ့ခန္ဓာဝရုကြိုးဖြစ်နေစေတကနာ၄ချက်ခဏငယ်၁၂ချက်ကြိုးဖြစ်နေ ဇေဝဝิญဉ်စိတ်ဖြစ်ဖို့အတွက်ရတာရောစားစရာအာယုံလည်းရှိအောင်မစားစရာလည်းရှိအောင်မဒီစားစရာနဲ့ရှာအောင်ဆုံးတိုက်ဆိုင်ပြီးစေတကနာလေးချက်ခဏငယ်၁၂ချက်ကြိုပြီးတော့ဖြစ်တယ်။နောက်ကာယဝิญဉ်ကိုထိစိကာယဝิญဉ်စိတ်ကိုထိတိစိတ်ဖြစ်ဖို့အတွက်ဘာလို့လဲကိုယ်ဆိုတော့ကိုယ်မှာကိုယ်ကြည်တာယောဂရှိရကိုယ်ကြည်တာပျက်စီးနေဘယ်ထိတာသိလိမ့်မှာ။ ကိုကြည်တတ်ကလည်းကောင်းတယ်မတကူကလာထိလိုက်မယ်ဆိုတာကာဝိညာဉ်စိတ်အဲ့ဒါဘလောက်ဒီကြိုဖြစ်နေတိတဝဘုံကားစလာဘုံကောပစ္စလာပစ္စလာဝဆတ်ခဏငယ်လေးအဲစိတ်တက္ကနာလေးချက်ခဏငယ်၁၂ချက်ကြိုဖြစ်တယ်အဲကြောင့်မို့ဒီဟာတွေကြတော့ခုနကပုရိသတတ္တတိမှာထပ်ခေါ်ရတော့ပုထုပုရိသတတ္တိအာရမဏပုရိသတတ္တိအဲ့လိုခွဲမှတ်ထားပို့ပြီးရှင်းနော်အဲ့လိုမှတ်ထား အဲ့ဒါတွေကြည်ပြီးတော့ဘုရားပါဟောလဲဆိုဥပါဝန္တတံခန္ဓာဝရတံဘုဒ္ဓဘာဝနဲ့လည်းကြိုပြီးဖြစ်တယ်ကြိုပြီးဖြစ်တဲ့အတွက်ဒါကအာရမဏပုရိသတ္ထိဥပါယနံသကုညနာဓာတုယတန်တံပြေတကာနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယဒီမှာလဲကိုယ်အောင်ရုပ်နော်ကြောင်းကြိုးကိုယ်အောင်ရုပ်ဟာနားထောင်ကောင်းရုပ်တာမို့သက္ကာယနံခဏယ သကုညာနာဓာတုယတန်တမြေလကနိစ္စဓမ္မနံဒါဆိုကြောင့်ရုပ်ပွဲချို့ကြနားထောင်ကောင်းရုပ်သက္ကိုင်နံသကုညာနာဓာတုယနားထောင်လို့တော့ကောင်းတယ်အကြောင်းရုပ်ရတွဲကတွဲမဖြစ်ဘူးသူကလည်းသူရပ်ပြီးဖြတ်ပြီးတော့ရုပ်ရအဲကြတော့ပညာရှင်များကြတာဒါသိပါဒီပုဂ္ဂိုလ်ကဘုန်းကြီးတို့လောကမှာကိုဒါသံဃာလောကမှာကိုပြောများ ချို့ပုဂ္ဂိုလ်တွေကနားထောင်ကောင်းရုပ် လိုရွတ်လဲဆိုတော့တော်တော်များများဘုန်းကြီးကြားရတဲ့တရားစကိုင်းနာသောဝိညာဏဓာတုယဒီမှာသွားပေါင်းယူလိုက်အဲဒီမှာယုန်ဒီတွေအကုန်လွဲနေတကယ်တော့ရမှာစက္ခာယရဏံရှက်လိုက်တော့စကိုညာနာဓာတုယနောက်နဲ့နောက်သုံးခုကအဲ့ဒီဟာတွေကပေါင်းလို့ရတယ်မပေါင်းညာရင်မှခဏကြာထားဖို့ရှည်လို့ရတကယ်တော့ကြပေါင်းရင်နောက်ကတွေကပေါင်းစကိုညာနာဓာတုယတန်သမြေတကာနိဇာဓမ္မနံ အဋ္ဌိပစ္စေနပစ္စယောအဲ့လိုခွဲရုံနော်သင်ထားတဲ့ပုံကိုကြတော့သူများကြားရင်လည်းပဲကုသိုလ်ပြတော့အော်ဒီပုံကအထက်နေတကယ်လေးလာထားတာပဲတကယ်သိတာပဲသူကြောင်းကျုပ်ွယ်အောင်ရွတ်တတ်တာပဲဒီလိုကွယ်ပြကွယ်ဝဲပြပြသိတယ်ပညာရှင်တွေကဒါကြောင့်ဘုန်းကြီးတို့ပဋ္ဌာန်းနေရုပ်ပပူဇော်ကြတယ်ပူဇော်ကြတယ်ပဋ္ဌာန်းနေအာခုနှစ်ရပဋ္ဌာန်းနေ တချို့ဆိုဘိဓမ္မာတွေကျိုးပူဇော်ကြတယ်ကောင်းတယ်ယူပါပူဇော်တယ်ဒါပေမဲ့ခုနပညာရှင်တွေလက်ခံအောင်ကြောင်းကျိုးပွဲအောင်ယူပါပူဇော်ရတယ်တချို့ကြတော့ပါရမီရှိတဲ့ကဒီလိုကြောင်းကျိုးဆက်ဆက်ပုံလေးတွေကြားနာနဲ့ကြားနာရင်ကျင့်ကျင့်နဲ့ကြားနာရင်တရားရပါတယ်ကိုကိုယ်တိုင်လည်းရုပ်ဖတ်ရင်ပူဇော်ရင်နဲ့ကျင့်ကျင့်ရုပ်ဖတ်ရင်လည်းကြားနာအဲ့ဒါနဲ့တရားရသွားတယ် သောတာယရဏံခဏရမယ်သောတာဝိညာဏဓာတုယတန်တံမြေကနိစ္စဓမ္မနံနောက်ကအဲ့ဒီသောတာဝိညာဏဓာတုယတန်တံမြေကနိစ္စဓမ္မနံဒါပဲပေါင်းရုပ်ခွင့်ရှိရှည်လို့နည်းနည်းနားရတယ်ဆိုရပါသောတာဝိညာဏဓာတုယတန်တံမြေကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယောအတ္တိတတ္တိဖြင့်ထင်ရှားရှိခိုက်ပစ္စုပန်ခိုက်တမှာ ကျေစုပြုတဲ့အတွက်အတ္တိပစ္စေနာပစ္စယောဒီလိုဂာနာယရဏံခဏယဒါအကြောင်းတရားဂာနာဝိညာဏဓာတုယတံတံပြေတကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယောခုလိုစာတင်တာတော့ဂာနာယနာလေးကကြိုးဖြစ်နေတာစေတကနာ၄ချက်လောက်ကြိုးဖြစ်နေတာခဏငယ်လေး၁၂ချက်လောက်ကြိုးဖြစ်နေတာအဲ့ဒီလိုဖြစ်ပြီးမှဒီဂာနာဝိညာဉ်စိတ် အနန္တိစိတ်ကဖြစ်ပေါ်လာတာပဲကိုကအဲ့ဒီလိုကြောင်းကျိုးလေးတွေလှမ်းမြင်လိုက်တာနော်ပုရိဇာတ္တိတတ္တပုရိဇာတ္တိနဲ့ဝဋ္ထုပုရိဇာတ္တအဋ္ဌိတတ္တိဖြစ်ကျေစုပြုနေတာဒီလိုသဘောပေါက်နော်ဇေဝယရဏံခတယဇေဝဝိညာဏဓာတုယတန်တမြေတကနိသာဓမ္မနံအဋ္ဌိပစ္စေနပစ္စယောကာယယရဏံခဏယကာယဝိညာဏဓာတုယ တန်သမြေတကာအနိစ္စဓမ္မနာအတ္တိပစ္စေနာပစ္စယောဒါကဘာလဲဝတ္ထုပုရိသတတ္ထိလို့ဒီလိုမှတ်ထားပါဒီမှာအကြောင်းရုပ်ွယ်အောင်ရုပ်တတ်ပါစေဒီမှာဘုရားကဘာဟောလဲပရမတ္ထသဘာဝတတ္တဟောသကုပ္ပတာယုသကုပ္ပတာဝတ္ထုမရှိဘူးလားရှိတာသောတာကာဏစေဝကာယဟုတ်လားမျက်စိနာနှာခေါင်းရှာကိုယ်ရှိနေတာ ဒီသဘာဝတရားတွေမြောင်ကြီးလိုက်တဲ့ခါကျတော့ခုနငါဆိုတာပျောက်သဘာဝမြောင်ရှိရသဘာဝမြောင်မရှိဟောငါမျက်စိငါမြင်တယ်ငါကြားတယ်ဒီလိုဖြစ်တော့မြင်လိုက်ဒါငါမျက်စိလေးပဲဒါငါမြင်ရတာပဲငါဒါငါလေးငါနားလေးပဲငါကြားတာပဲဒါငါနှာခေါင်းလေးပဲအနှာခေါင်းအနတ်သက်ကောင်းတာပဲဒါမျိုးဖြစ်တယ် ဒီပုံမှာတကယ်ယုံနာအရှိတရားတွေပေါ်မှာဘုန်းကြီးတို့ကပြည့်တယ်ငါနဲ့ဆွဲမှတ်ဆွဲလန်းနေကိုကိုကိုဆွဲလန်းနေသူများလည်းတာသမီးတွေပေါ်လည်းဆွဲလန်းတာပစ္စည်းဝတ္ထုပေါ်လည်းဆွဲလန်းတာကြီးတော့တာပေါ်မှာဆွဲလန်းတယ်သမီးကြီးတော့ပစ္စည်းပေါ်မှာသမီးပေါ်မှာဆွဲလန်းမယ်ပစ္စည်းတာသမီးပြည်တော့ဘုန်းကြီးတွေကြားတယ်ကိုယ်ခန္ဓာကိုဆွဲလန်းတာပဲတာသမီးရှိတဲ့ပုဂ္ဂိုလ်ကိုယ်ခန္ဓာကိုလည်းဆွဲလန်းတယ်တာသမီးအာယုံပေါ်မှာလည်းဆွဲလန်းတယ် ပစ္စည်းတွေပေါ်မှာလည်းဆွဲလန်းတာဟောရုပ်တဘာဝအနန္တဘာတတ်တတ်မြင်သွားရင်ဒီပေါ်မှာငါဆိုတာတို့လိုကြွာကြတော့ဒါကြောင့်တဘာဝမြင်အောင်ရှုဘဝမြင်သွားပြီဒုတိယအကြောင်းကျိုးတဘာဝအထံဟောတာဒါပဲတဘာဝတည်ဖို့တဘာဝနှမျိုးပေါ့ရုပ်တဘာဝနာတဘာဝသကုပ္ပတာရုပ်ဆိုမရှိလားရှိတာပဲမြင်သိစိတ်ဆိုမရှိဘူးလားရှိတာဒါနံတဘာဝ ဟောဒီမြင်သိစိတ်လေးကလည်းကြားရင်ကြားကမြင်ကမြင်မြင်ကမြပျောက်သွားနောက်တစ်ဆင့်တက်ပြီးတော့ဒီကြောင်းရုပ်ဆက်ဆက်ပြန်ယုံနံသဘာဝတွေမမြဲတဲ့အနေဆသဘောပေါ့ဒါလည်းကြည်ရဘုံရင်တန်ကြည်လိုက်ပါဒါအတန်းတော့သိကြပါဘူးတတမိတတပေါ်ပြီးပြောက်ပေါ်ပြီးပြောက်အနေဆသဘောလည်းမြင်အောင်ကြည်ရမမြဲဘူးဆိုတော့ဘယ်ချမ်းသာမလဲအတန်ကောင်းကောင်းလေးကြားလဲနှစ်သက်သဘောကြဒီအတန်အမြဲတာမပေါ်ဘူးနော်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်မမြဲဘူးဆိုမှတော့ဆင်းရဲတာ မမြဲဆင်းရဲတဲ့သဘောတရားကိုဖြစ်စလို့ကိုဆိုးရခြင်းလို့ပဲပိုင်လိုက်မှာသူဖြစ်စလို့ဖြစ်နေတာအခုဘုန်းကြီးတန်ပဲကြည့်ဘူးဒီကကြတော့အတန်ကဘယ်လိုဖြစ်နေလဲကိုယ်အတန်ကိုမပန်းဒီကလည်းအတန်ကတိုးသွားတယ်ရော့သွားတယ်အတန်ကအားနေသွားတယ်ဘုန်းကြီးတန်ကိုယောဂီတို့ဒီတဏ္ဍတင်သားတို့အတန်ကိုပြီးပြီးမြကြောင်းပြောချင်တယ်ဒီကလေးလေးအားမမိဘူးအတိဝယ်လည်းပါမှာ ဆိုလိုတာအနတ္တသဘောမျိုးပြလာတော့ကိုဖြစ်စင်လို့မဖြစ်ဘူး။ဟောတန်လေးကောင်းကောင်းကိုထွက်ပါစေဖြစ်ပါစေဘယ်လိုပဲကြိုးစားပြောပြောပြောတန်ခါတခါလေးတိုးတခါကျမြင့်တက်ကိုဖြစ်စင်လို့မဖြစ်ဘူး။အဲ့ဒီလိုတွေမြင်အောင်ဟုတ်လားပဋ္ဌာန်းတရားကိုနာရင်နာရင်လည်းဒီလိုသဘောပေါက်လာနိုင်တယ်။အဲကြောင့်ဘုန်းကြီးတို့ဒီမှာသုံးကြခြင်းလားမြတ်ပဋ္ဌာန်းကအဲ့ဒီလောက်ထိအောင်မြင်စေခြင်းနဲ့သိစေခြင်းနဲ့ပေါ့နော်။သူများလိုသင်ယုံလေးတတ်တတ်တယ်မဟုတ်ဘူး နော်ကျင့်တဲ့အပိုင်းကိုရောက်အောင်ဘုန်းကြီးတို့ဆက်လက်စူးစမ်းကြမယ်နော်အဲအောက်ကကြည့်လောက်အာရမဏပုရိသတတိယူပါယဟုတ်ကိုမျက်စိရှိတော့ရှေ့ကဆင်းယူပါယမျက်စိနှလုံးရှိတော့မြင်ရမှာပဲအစင်းနေကောင်းတဲ့ဆင်းမြင်မယ်မကောင်းတဲ့ဆင်းမြင်မယ်ကောင်းတဲ့ဆင်းမြင်လည်းမြင်သိစိတ်ဖြစ်မှာမကောင်းတဲ့ဆင်းမြင်လည်းကြမြင်သိစိတ်ဖြစ်တာပါပဲယူပါယဆိုမှဒီမှာတော့ဟုတ်လားတာမန်ပဲပြောတာ ကောင်းတဲ့အာယုံရှိတာမကောင်းတဲ့အာယုံရှိတာတာမအာယုံနဲ့ရှိတာအဲ့ဒီမှာမြင်သိစိတ်တွေကကောင်းတဲ့အာယုံမြင်ကောင်းတဲ့စိတ်တွေဖြစ်မယ်မကောင်းတဲ့အာယုံမကောင်းတဲ့မြင်သိစိတ်တွေဖြစ်မှာပေါ့ဒါမျိုးတွေဒါကြောင့်ပါဠိရွတ်တဲ့ကာယရူပယရဏံရူပယုံဆိုကောင်းတဲ့အာယုံရှိတယ်မကောင်းတဲ့အိဋ္ဌာယုံနေဋ္ဌာယုံအိဋ္ဌာမေသတ္တာဒါမျိုးတွေရူပယရဏံခဏရနော်ရူပယုံကြောင်းပြပြီးတော့ ကောင်းတဲ့အယုံမဖြစ်မကောင်းတဲ့အကြောင်းပြမလားကမြင်သိစိတ်တွေဖြစ်တယ်။ဒါနဲ့ချက်လောက်ကြာမှပြခဏငယ်12ချက်စိတ်တခဏ4ချက်ယူပိုင်းကကြိုးဖြစ်နေဒါမျိုးပေါ့။အဲ့ဒီလိုကိုယ်မြန်မျက်စိနဲ့မြင်ပြီးရွှေဆိုရင်ဘုဒ္ဓံကောင်းတယ်။အော်ဒီရူပါယုံလေးကကြိုးဖြစ်နေတာပဲ။ဒါကြောင့်အာရမဏပုရိသတ္တိလို့ခေါ်တယ်။ရူပါယရဏခဏရမယ်။သကုဉာဏဓာတုယ တန်တမြုတ်ကအနိစ္စဓမ္မနံဒီလိုကိုယ်အောင်ရုပ်နော်အဋ္ဌိပစ္စေနာပစ္စယောညာတော့ဘုန်းကြီးတို့ကြားနေရတာဆရာတော်တန်ခါတွေရုပ်တာသူကတချို့တွေသိတယ်သိပေမဲ့လို့ပမာဒလေခခေါ်စာရေးတဲ့ပမာဒလေခပေါ့နော်ဟိုကကြတတိလွတ်သွားပမာဒလေခတတိလွတ်ပြီးရေးမိတာပြောတယ်ရုပ်တာကြပမာဒလွတ်ပြီးတော့ရုပ်မိတာပေါ့နော်ပမာဒဘာတိတော ရွတ်ဆုံးတယ်ရူပါယရဏံအချို့ကြဘောရွတ်တန်ကြကောင်ရွတ်တာရူပါယရဏံဇေဝဉာဏဓာတုယဒီလိုတွဲချလိုက်တာဒီနေ့တော်တော်များများအဲ့လိုပဲပဋ္ဌာန်းရုပ်ပွဲတွေပူဇော်ပွဲတွေကျင်းပမိတယ်အဲ့လိုကြွယ်အောင်မရုပ်ပတ်ကြအောင်အာဒီပဋ္ဌာန်းကျွမ်းကျင်လိမ့်ပါတဲ့ဆရာတော်ဘုရားကြီးတဲ့သဘောမကျတော့ကောပဋ္ဌာန်းတင်ထားရင်ဒါမျိုးတွေကိုလည်းကြောင်းကျိုးကြွယ်အောင်ရှုကိုယ့်အတွက်လည်းကောင်းတယ် တကယ်နားလေတတ်သိတဲ့ပုဂ္ဂိုလ်တွေလည်းကြောင်ကြိုးပဲတချို့ကဒီအတန်ကိုကြားနိုင်နေကျင်းကြားနာကြားနိုင်နေကျင်းတရားရသွားရှိတယ်ကိုယ်အမိပြုပြီးတော့မမြင်ရတဲ့ပုဂ္ဂိုလ်ရှိတယ်မြင်ရတဲ့ပုဂ္ဂိုလ်ရှိတော့ဥပမာဆိုတော့မမြင်ရတဲ့ပုဂ္ဂိုလ်ကနတ်တွေရှိတော့နတ်တွေကခုချိန်ဒီတက်ရှိတယ်လေဘုရားရှင်လက်ထက်ကဒီသူတော်ကောင်းတွေကဒီပဋ္ဌာန်းတရားတွေကြားနာတယ်နတ်တွေရှိတော့အာဒီပုဂ္ဂိုလ်တွေကြောင့်ပို့ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တော့ဩဒီပုဂ္ဂိုလ်ကပဋ္ဌာန်းတရားတွေကိုတကယ်သိတာပဲနားလည်သဘောပေါက်ပြီးရွတ်နေတာပဲ သူ့ညာနေမှာရှင်းကလေးရှင်းကလေးနဲ့ကြောက်နဲ့ကြိုးပါတခါတည်းမြင်သွားတာရူပါယရဏံဟောခဏယသကုဝိညာဏဓာတုယာတန်တံမြေတကနေစာဓမ္မနံအတ္တိပစ္စေနပစ္စယောဒီလိုကြောင်းကြွယ်အောင်ယသတ္တာယရဏံအတံအတံအာယုံကဟုတ်လားဘုန်းကြီးတို့နားလည်းကြိုးဖြစ်အတံကလည်းကြိုးဖြစ်စိတ်တက္ကနာ၄ချက်ခဏငယ်၁၂ချက်လောက်ကြိုးဖြစ်နေ သဒ္ဒယနံသောတာဝိညာဏဓာတုယတန်တမြုတကနိစ္စဓမ္မနာအထိပစ္စေနာပစ္စယောသတ္တယနံဆိုရရမယ်နော်တန်မကျော်ပွဲတော့သတ္တယနနံရှက်လိုက်သောတာဝိညာဏဓာတုယတန်တမြုတကနိစ္စဓမ္မနာအထိပစ္စေနာပစ္စယောပစ္စုပန်ထင်ရှားရှိတဲ့ခိုက်တံကျေစုပြုတဲ့အတွက်အထိပစ္စေနာပစ္စယောဒါလေးလည်း ထင်ရှားမရှိရင်ဒီအတန်ဟုတ်လားကြားနေတဲ့ခိုက်တာမှာခြေစုပ်ပြုဒီအတန်မကြားတော့ပျောက်သွားကြအဲ့ဒီခြေစုပ်မပြုတော့ရှိနေတော့ခြေစုပ်ပြုမရှိခြေစုပ်မပြုဒါမျိုးမှာအတ္တိပစ္စည်းရဂာနာယရဏံကနာယကာနာဝိညာဏဓာတုယတန်တမြေကနိသာဓမ္မနံအာတိပစ္စေနပစ္စယောဓာတာယရဏံခဏယ ဇေဝဝိညာဏဓာတုယတံသံပြေလကနိဇာဓမ္မနံအတ္တိပစ္စေနပစ္စယောဖုဒ္ဓဘာယရဏံကာယဝိညာဏဓာတုယတံသံပြေလကနိဇာဓမ္မနံအတ္တိပစ္စေနပစ္စယောဩအာယု၅ပါးကအကြောင်းတရားတွေပဲနောက်ကသုခဝိညာဉ်သောတာဝိညာဉ်စိတ်ကာဏဝိညာဉ်စိတ်စေဝဝိညာဉ်ကအကျိုးတရားတွေပဲ ဒီအကြောင်းကြိုးတရားတွေဟာဘာဖြစ်လဲပုရိဇာတတ္တတိဆိုအာရမဏပုရိဇာတတ္တတိပြီးကြိုဖြစ်ပြီးခြေစုပြုရူပဝန္တရံကာဏရတံဘုဒ္ဓဘာယသကုညင်စိတ်ဒီဝိညာဉ်စိတ်တွေဖြစ်ပြီစိတ်ထက္ကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်နေပါလားဒါကြောင့်အာရမဏပုရိသတ္တတ္တိအနေနဲ့ကျေစုပြုတာပဲဒီလိုညာထဲမှာရှင်းရှင်းလင်းလင်းမြင်အောင်ကြည့်ရအောင် ရူပယုံဆိုတာလည်းပရမတ္တအနေနဲ့ရှိတာပဲဆင်းယူပါကောင်းတဲ့ဆင်းယူပါယုံမကောင်းတဲ့ဆင်းယူပါယုံအတန်နေလည်းကောင်းတဲ့အတန်မကောင်းတဲ့အတန်ရှိနေအနတ်နေကောင်းတဲ့အနတ်မကောင်းတဲ့အနတ်ရှိနေစားစရာတွေကောင်းတဲ့စားစရာမကောင်းတဲ့စားစရာရှိနေစားတော့ဆိုင်လေးဒီဟုတ်လားမျိုးမျိုးရှာဝယ်အာဘယ်စားကောင်းတယ်ဘယ်စားမကောင်းဘူးဒီလိုဓမ္မတွေတော်တော်လေးတရားတရားထက်တန်ပါနော်သူတို့ ဝိနည်းလေးတွေရောက်လာဟိုစားတော့ဆိုင်ကောင်းကောင်းလေးတွေတန်ဃာတွေပေါ်မှာလေးလေးစားစားနဲ့ကတ်စားအဲ့တော့ဘုန်းကြီးတို့တန်ဃာဘိုင်းကဘာလို့လဲဆိုဒီဒကမတွေအသိဉာဏ်ရှိအောင်ဘုန်းကြီးတို့ဟောပြောဆွဆုံးမှပြရခါရီကကြဒီမားတွေကအသိဉာဏ်မရှိတဲ့အခါကျတော့အာဒီလိုဆရာရှားနေရတာနဲ့တရားကျင့်မြန်တော့လေဆရာကောင်းမတွေ့တာဟိုတရားစကားဝင်လိုက်ဒီတရားစကားဝင်လာဝင်တော့ဝင်လိုက်ရတယ် ဘာသိညာမှဖြစ်မှာသူတို့ကသတ်မှတ်ပြီးလိုက်တဲ့သိညာတွေရပြီးတကကျေနပ်နေတာရှိသေးတယ်တကယ်ဖြစ်မဖြစ်ကမသိဘူးဒါမျိုးတွေဖြစ်ဒါကြတော့ဘုန်းကြီးတို့တန်ဃာတွေရဲ့တာဝန်ပဲဘုန်းကြီးတို့တွေကသိအောင်နားလည်အောင်သင်ပေးရမယ်ဟုတ်လားတရားရှုမှတ်ပြီးဘာသိအောင်ရှုရမလဲဒါတွေသင်ပေးရမယ်ဘယ်မှာယုတ်တဘာဝနန္တဘာဝဟောသကုယုတ်လို့သောတာဝတ္တယုတ်ကာနာဝတ္တယုတ်လို့စေဝဝတ္တကာဝတ္တလက်စီနားလျာကိုဒါတွေရှိနော် ရူပံတရံကဏံရတံဖုဒ္ဓံဒါရှိနာ ကိုယ်မှာမျက်စိနားလျာကိုယ်စိတ်ကရှိတယ်ဒီအောင်၆ပါးတွေ့ရင်နေမှာဒါမနဲ့လင်းလာဒါတွေတွေ့ကြတော့နော်အဲတော့ရူပံတရံကဏံဒါတွေလည်းရှိနာတဘာဝပမတတရားတွေဒီဟာတွေအကြောင်းပြုပြီးနောက်ကမြင်သိစေကြားသိစေအနံ့သိစေ စာသိစေကောက်ထိသိဒါတွေလည်းဖြစ်နေတာဒါတွေကိုအကြောင်းကျိုးနော်ဓမ္မတဘာဝမြောင်ကြီး ဒီတဘာဝတရားတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒီလိုမြောင်ကြည့်သက္ခဏာဆိုလည်းရုပ်သက္ခဏာရုပ်နောက်ကသက္ကုညနာနာပေါ့ဒါမျိုးရုပ်နာအခုကြည့်လိုက်ခြေကရုပ်နောက်ကနာရူပါနာရုပ်နောက်ကသက္ကုညနာဒါနာပေါ့စိတ်ဖြစ်စေတသိက်တွေလည်းဖြစ်ဒါမျိုးလေးမြောင်ကြည့်တာအဲ့ဒီလိုဘုန်းကြီးတို့ကဟုတ်လားစနစ်တကျသင်ထားရင်ရဟန္တာငါများစနစ်တကျသင်ပေးရင် ရုပ်တဘာဝတွေနာမ်တဘာဝတွေကိုရှင်းရှင်းလင်းလင်းသဘောပေါက်လား။ဟောဒီရုပ်တဘာဝနာမ်တဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေပါလား။ဒါလည်းသဘောပေါက်လာတယ်။ဒါဒုတိယညာ။အဲ့ရနေတဆင့်တက်ပြီးပါပြရမယ်။ဟောအကြောင်းကျိုးဆက်ဆက်ပြရုပ်နာမ်တဘာဝတွေကပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားပါလား။အိဆာသဘောမျိုးမြင်အောင်ကြည့်။မြင်မြင်ကပြဆိုဒါပဲ။ရပ်တောင်ခြင်းပြတ်တောင်ခြင်းကြားရင်ကြားကမြတ်စားရင်စားကမြတ်ဟောဒီဖေရတော့ သုတ်တန်ဒီမှာကြာခန္ဓာစေဝကာယဒီသုံးကိုပေါင်းဟောတယ်မုတ္တိမုတ္တမတ္တဒီလိုဟောပါဒါပေမဲ့ဘုန်းကြီးတော့ဘယ်ညာမိလိုက်တကယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်မုတ္တိမုတ္တမတ္တဆိုဒီသုံးမျိုးပေါင်းပြောတာပဲတကယ်တော့ညာဒီသုံးမျိုးပေါင်းဖြစ်တာမဟုတ်သူ့အတူဖြစ်တာလေအနန္တိစိတ်ဖြစ်နေတဲ့အချိန်မှာသာတိစိတ်ပဲဖြစ်မှာသာတိစိတ်ဖြစ်နေတဲ့အချိန်မှာကိုဋ္ဌိစိတ်ကတပြန်နဲ့တူပဲမဖြစ်ဘူး ဟိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကဘယ်လိုပေါ့ဟိုဒါသူကသူသဘောပေါက်တရားရှုတဲ့အခါကျတော့ဒီလိုသိအောင်ရှုရမယ်ဟောဟိုရှာသမားပြောတဲ့ကမုဒ္ဒိမုဒ္ဒမတ္တဟာဒီလောက်လေးနဲ့ရှင်းနာနေလို့မဖြစ်ဘူးလေဒီမုဒ္ဒိမုဒ္ဒမတ္တဆိုဘယ်ဟာရည်ရွယ်ပြောရလဲဘာကိုရှုခိုင်းနေတာလဲဒါတွေတိကျသိဖို့လိုတယ်နော်ဖြည်းဖြည်းချင်းပြောကြမှာပေါ့နော်ဒီနေ့ဒီလောက်ဒီနေ့သိမ့်မယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကို ဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နေကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးဆုနဲ့ပြည့်စုံကြပါလို့ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။ နေလူရှင်စင်ရှိတော့ပါဘူး။ကျေးဇူးတင်